ဒီကနေ့သာသနာတော်နှစ်2551ခုနှစ်မြန်မာနှစ်1369ခုနှစ်နတ်တော်လာဇန်30ခရစ်နှစ်2009ခုနှစ်ဒီဇင်ဘာလ12ရက်ဗုဒ္ဓဟူးနေ့ ည7နာရီနဲ့5မိနစ်အချိန်မှာဘုန်းကြီးတို့တရားကိုစတယ်12ကြိမ်မြောက်ချမ်းမြေတတိပဋ္ဌာန်ဝိပဿနာ15ရက်တရားစခန်းပွဲဒီနေ့မှ15ရက်လို့စလိုက်တော့လာမယ့်နှစ်တွေလဲဘယ်လောက်ဖြစ်မလဲ 15ရက်ပေါ့ရှေ့တူပြီးမှတော့နောက်မဆုံးနဲ့တော့ဟုတ်ဘူးလားရှေ့တူပြီးမှတော့တိုးရတိုးရမယ်ဆုံးတော့မဆုံးအောင်လာမယ့်နှစ်လဲ15ရက်သို့မဟုတ်အရက်20ပေါ့ဟုတ်လားอืมဒါပေမဲ့မေတ္တာရိပ် တရားစခန်းဌာနမဟုတ်ပေါက်မှာတော့10ရက်တရားစခန်းပဲဖြစ်နေသေးတယ်ကြည့်မိရလားအဲ10ရက်တရားစခန်းပဲဖြစ်နေသေးတယ်အဲ့ဒါကိုစာရွက်နဲ့15ရက်ရေးပြီးအပေါ်ဖုံးလိုက်ရောက်ဟုတ်လား လာမယ့်နေ့ရက်20ဆိုလို့ရှိရင်တော့ပိုကောင်းတာပေါ့နော်10ရက်ဆိုတာကတော့အထုလို့ကောင်းမဲ့ကြံသေးပြန်ရဒီလိုမလားအဲ15ရက်ဆိုတော့မဆိုးအောင်ဒီတော့ဒီကနေ့ဗာတရားဟောရမလဲမနေ့ကဗာတရားဟောခဲ့တော့မင်္ဂလာတရားเนาะတမြန်နေ့ကဗာတရားဟောခဲ့ ဟမ်အာပန္နကပฏิပဒဒေသနာဟုတ်ကဲ့လားမနေ့ကမင်္ဂလာဟောခဲ့တော့မင်္ဂလာစေရလားဟမ်အစစ်ဆုံးမင်္ဂလာပေါ့မဟုတ်လားအစစ်ဆုံးမင်္ဂလာတနည်းပြောမယ်ဆိုမင်္ဂလာဝိပဿနာပေါ့ဟုတ်ကဲ့လားဒီတော့ ဒီနေ့တော့ဝိပဿနာမဟောတော့ပါဘူးတခြားအကြောင်းအရာလေးတွေကလည်းမြတ်စွာဘုရားဆုံးမထားတာလေးတွေသိစရာကောင်းလိုက်နာစရာကောင်းမှတ်သားစရာကောင်းတော့အဲ့ဒီသိစရာလိုက်နာစရာမှတ်သားစရာလေးပဲဒီကနေ့ဟောရပါဂါထာဝကတန်ယုတ်ဒေသနာတော်မှာလာတဲ့ပုဂ္ဂလတုတ် ဒေသနာတော့ဒီကနေ့ခေါ်ရမယ်။ဘာဒေသနာလဲ။အဲ့ဒီပုဂ္ဂလသုတ်ဒေသနာတော်ကိုတာဂါထာဝကတန်ရုပ်မှာတော့ပုဂ္ဂလသုတ်လိုပဲဖော်ပြပါအင်္ဂုတ္တရနိကေကြတော့သူကိုဓမောဓမ္မသုတ်ဒေသနာလို့အဲ့လို နာမည်ဖော်ပြပါတာတရားတော်တွေနာမည်တတ်တာကတော့သံဃာယနာတင်တဲ့မထီရှင်မြတ်တွေတတ်ကြမြတ်စွာဘုရားတတ်တာတော့မဟုတ်ပါဘူးဟောထားတဲ့တရားနဲ့လိုက်လျောတဲ့အမိတတ်ရဒီပုဂ္ဂလသုတ်ဒေသနာတော်ဟောတာကပသေနရီကောသလမင်းကြီး အကြောင်းပြုပြီးတော့မူတဲပြီးတော့တတ္တဝါအလုံးတွေဟောတာပေါ့လေအဲ့ဒီအချိန်မှာပသေနရီကောသလမင်းကြီးကနေ့စဉ်မြတ်စွာဘုရားထံအဖူးမြော်ရောက်တဲ့အတိုင်းအဲ့ဒီအချိန်မှာလည်းအဖူးမြော်ရောက်လို့အဆုံးမစကားတွေနာကြလို့အဲ့ဒီခါမှာမြတ်စွာဘုရားကမိတ်ကြတာ သတ္တာရောမေမဟာရာဇပုဂ္ဂလာလောကေတံတောတံဝိဇမာနာမဟာရာဇပသေနရီကောသလမင်းကြီးလောကေလောက၌ဣမေသတ္တာရောပုဂ္ဂလာဤပုဂ္ဂိုလ်၄မျိုးတို့သည်တန်တော်တံဝိဇမာနာထင်ရှားရှိကြကုန်၏ ကတမေသတ္တာရောအဘယ်ပုဂ္ဂိုလ်၄မျိုးနည်းဟုမူပါဓမ္မောဓမ္မပရာယနောအမှောင်၌နေလျက်အလင်းလင်လဲလျောင်းရာရှိသူတဲ့တဲ့ပြောရင်တော့အမှောင်၌နေလေအလွဲလို့အမှောင်၌နေလျက်အမှောင်လင်လဲလျောင်းရာရှိသူတဲ့တဲ့ပြောရင်တော့အမှောင်၌နေလျက် အမောင်သို့သွားမိပုဂ္ဂိုလ်တဲ့ဒုတိယကဓမ္မောဇောတိပရာယနောအမှောင်၌နေလျက်အလင်းသို့သွားမိပုဂ္ဂိုလ်တတိယကဇောတိဓမ္မပရာယနောအလင်း၌နေလျက်အမှောင်သို့သွားမိပုဂ္ဂိုလ်စတုထကဇောတိဇောတိပရာယနော အလင်း၌နေလျက်အလင်း၌သွားအလင်းသို့သွားမိပုဂ္ဂိုလ်ပုဂ္ဂိုလ်ပဲနှစ်ယောက်ပါလဲနှစ်ယောက်ပါဗျာဘယ်သူတွေပါလဲ ဓမ္မဆိုတာအမောင်းကိုခေါ်တယ်ပြီးတော့တင်စားပြီးတော့အသိဉာဏ်မရှိတဲ့ပုဂ္ဂိုလ်ကိုလည်းဘာမှမသိတဲ့ပုဂ္ဂိုလ်ကိုလည်းဓမ္မလို့သုံးတယ်ဇောတိဆိုတာကအလင်းလို့အဓိပ္ပာယ်ရတယ်အဲ့ဒီအလင်းဟာ ဘဝအလင်းလဲဟုတ်တယ်ညာအလင်းလဲဟုတ်တယ်ပေါ့ဒါကြောင့်မြတ်စွာဘုရားကပုဂ္ဂိုလ်၄မျိုးဘုန်းကြီးတို့ပြိဿပါဠိစကားလုံးလေးနှုတ်တယ်အောင်လိုက်ဆိုလောက၌ထင်ရှားရှိသောပုဂ္ဂိုလ်၄မျိုးဆိုသည်မှာဓမ္မောဓမ္မပရာယနာပုဂ္ဂိုလ် ဓမ္မောဇောတိပရာယနာပုဂ္ဂိုလ်ဓမ္မောဇောတိပရာယနာပုဂ္ဂိုလ်ဇောတိဇောတိပရာယနာပုဂ္ဂိုလ်ဇောတိဇောတိပရာယနာပုဂ္ဂိုလ်အလွယ်လို့ဇောတိဓမ္မပရာယနာပုဂ္ဂိုလ်ဇောတိဓမ္မပရာယနာပုဂ္ဂိုလ်ဇောတိဇောတိပရာယနာပုဂ္ဂိုလ်တို့ဖြစ်ပါသည်ဇောတိဇောတိပရာယနာပုဂ္ဂိုလ်တို့ဖြစ်ပါသည်လောက၌လောက င်ရှားရှိသောပုဂ္ဂိုလ်၄မျိုးဆိုသည်မှာဓမ္မောဓမ္မပရာယဏပုဂ္ဂိုလ်ဓမ္မောဇောတိပရာယဏပုဂ္ဂိုလ်ဇောတိဓမ္မပရာယဏပုဂ္ဂိုလ်ဇောတိဇောတိပရာယဏပုဂ္ဂိုလ် ကိုယ်တို့ဖြစ်ပါသည်ဆိုကြည့်အောင် တမပရာယနာပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်လဲဓမ္မောဇောတိပရာယနာဇောတိဓမ္မပရာယနာဇောတိဇောတိပရာယနာ Mm-hmm. မောဓမ္မပရာယနာအမှောင်၌နေပြီးအမှောင်၌သွားအမှောင်သို့သွားရမယ်ပုဂ္ဂိုလ်တဲ့အမှောင်၌နေတဲ့ပုဂ္ဂိုလ်ဆိုတာရှေးရှေးဘဝတွေကဒုစရိုက်အကုသိုလ်တရားတွေအပြုများခဲ့လို့ဒီဘဝမှာစင်စင်ရဲရဲနှိမ့်နှိမ့်ကြကြဘဝ ရပြီးတော့လူလုံးမလားသူလုံးမလားလူတော်သူတော်မတိုးနိုင်တဲ့ပုဂ္ဂိုလ်ဒါရင်မကသေးဘူးမြတ်စွာဘုရားကတော့တချို့မှာခြေကျိုးလက်ကျိုးနေတာရှိတယ်မျက်စိကိုယ်နေတာရှိတယ်အဲ့ဒါတွေလည်းအမှောင်နဲ့နေတဲ့ပုဂ္ဂိုလ်တွေပဲခါကုန်းနေတဲ့ပုဂ္ဂိုလ်တွေရှိတယ် ခြေခွင်းနေတဲ့ပုံကိုယ်တွေရှိတယ်ကိုယ်လက်အင်္ဂါမပြည့်မစုံဖြစ်နေတဲ့ပုံကိုယ်တွေရှိတယ်ဒီပုံကိုယ်တွေလည်းအမှောင်နဲ့နေတယ်ဒါကြောင့်လူတန်းသူတန်းမစိပဲနဲ့လူနဲ့သူနဲ့မနေနိုင်မဲ့နေနေကြကြဆင်းဆင်းရဲရဲမွဲမွဲတေတေနေရတဲ့ဘဝဟာအမှောင်နဲ့နေရတဲ့ဘဝပဲ ဒါပြောတော့ဘုန်းကြီးကတကုသရိယာတရားတော်တွေကမှန်လွန်းတော့တချို့ပုဂ္ဂိုလ်တွေမှာဓဋ္ဌိသွားသွားပြီးတော့တရားတော်နဲ့တိုးမိတော့ယထာကတော့ယထာလမ်းပေါ်သူဟာသူပြေးတာပဲဒါပေမဲ့လူကယထာလမ်းပေါ်တက်အိမ်နေတော့နင်းမိသွားတာပေါ့အဲဒါလိုပဲ မြတ်စွာဘုရားကသဘာဝတရားဟောတော့အဲ့ဒီသဘာဝတရားကလည်းတတ္တဝါတွေနဲ့အမြဲတစေကြုံတွေ့နေရတဲ့သဘာဝတွေဖြစ်တော့တချို့တတ္တဝါနဲ့တက်ရိုက်သွားပြီးတော့တိုးတယ်ဥပမာမျက်စိကွဲနေတဲ့ပုဂ္ဂိုလ်ဟာအမှောင်နဲ့ရောက်နေတဲ့ပုဂ္ဂိုလ်ပဲဘာကြောင့်ရောက်တယ်လဲဆိုတော့အတိတ်ဘဝကသူမကောင်းမှု အကုသိုလ်ဒုစရိုက်ပြုခဲ့လို့ဆိုကြပါစို့သူများမျက်စိကို လက်သိနဲ့ထိုးခဲ့လို့သို့မဟုတ်ဒုံနဲ့ထိုးခဲ့လို့သို့မဟုတ်သူများမျက်စိကိုကွယ်စေကန်းစေတဲ့ဆေးကို ပေးခဲ့လို့အစရှိသည်ပေါ့အဲ့လိုမကောင်းမှုဒုစရိုက်ကြောင့်သူဟာဒီဘဝမှာမျက်စိကွယ်နေတယ်အဲသူဟာအမှောင်နဲ့နေတဲ့ပုဂ္ဂိုလ်ပဲအဲ့ဒီတရားကိုအဲ့ဒီပုဂ္ဂိုလ်နာမိရင်တော့ ငါပြောတာပဲလို့သူမထင်နိုင်ဘူးလားထင်နိုင်တယ်ဒါပေမဲ့တရားကလိုက်ရှားပြီးပြောတာလားသူကတရားအောက်လားတိုးတာလားဟုတ်ကဲ့လားလွန်ခဲ့တဲ့10နှစ်လောက်ကအမေရိကမှာချီကာဂိုမှာတရားစခန်းတရားပြတော့ဘုန်းကြီးနဲ့ မာစီရိတ်တာကတခြားတစ်ပါးနှစ်ပါးတရားပြကြတယ်မာစီရိတ်တာကတစ်ပါးကတော့သူကအဲ့ဒီအခါမှနိုင်ငံခြားထွက်ဖူးတာသူတော့ဘာသာပြန်နဲ့ပြောရတာပေါ့လေဘုန်းကြီးကတော့အင်္ဂလိပ်လိုပဲဟောတာပြည်ပမှာဘုန်းကြီးဒီတရားတစ်ခါမှမဟောခဲ့ဘူးပေါ့ဒီမှာတော့အကြောင်းသိရင်ခွင့်ဆိုင်တဲ့အခါဟောပါတယ် ရန်ကုန်ရိပ်သာမှာဆိုလို့ရှိရင်လွန်ခဲ့တဲ့အနည်းအစိတ်30ကတောင်မှပဲဒီတရားဟောခဲ့ဘူးပါတယ်အဲ့ဒီဘုန်းကြီးတို့နဲ့ပါလာတဲ့ကမ္မထမ်းဆရာတပါးကသူကဒီတရားကိုကြက်လာတာကိုကြက်လာတော့ဟောတာပေါ့တရားစခန်းမှာပဲဘာသာပြန်တဲ့လူကလည်းပြန်တယ်အဲ့ဒါမှာ ကျမ်းဂန်ပါတဲ့အတိုင်းသူကကြက်လာတာဆိုတော့ကြက်လာတဲ့အတိုင်းဟောတော့အဲ့ဒီတည်းဘာပါလဲဆိုခုနပြောတဲ့အတိုင်းခြေကျိုးတဲ့ပုဂ္ဂိုလ်ခြေခွင်တဲ့ပုဂ္ဂိုလ်လက်ကျိုးတဲ့ပုဂ္ဂိုလ်လက်ကောက်တဲ့ပုဂ္ဂိုလ်ကာနောကုဏီစသည်ဖြင့်ပါတယ်ပါတဲ့အတိုင်းသူကအမောင်တဲ့ရောက်နေတဲ့ပုဂ္ဂိုလ်တွေဟာအဲ့ဒါလို ပုဂ္ဂိုလ်တွေခြေကျိုးလက်ကျိုးခြေခွင်လက်ခွင် ခါကုံတယ်ဒီလိုပုံကိုယ်တွေအဲ့ဒီပုံကိုယ်တွေဟာအရင်ဘဝကမကောင်းမှုဒုစရိုက်တွေပြုမိလို့ဒီဘဝအမှောင်နဲ့ရောက်လာရတာဆိုတာသူကဟောတာပေါ့လေဒါလည်းမဟုတ်ပါဘူးသူကတသုတ်လုံးဟောတာပါပဲဘာသာပြန်နဲ့တရားနာပြီးတော့တရားဝင်တဲ့အမေရိကန်တကာလေးတယောက်ကဘုန်းကြီးလာပြီးတိုင်တယ် အဲ့ဒီတကာကအသက်30လောက်ပါအရှင်ဘုရားတဲ့တရားဟောတာကြည်ဟောဖို့ကောင်းပါတယ်တဲ့ဘာဖြစ်လို့တော့ဆိုတော့အဲ့ဒီဘုန်းကြီးကဒီလိုဒီလိုဟောတယ်တဲ့ခါကုံတဲ့လူ မျက်စိကွယ်တဲ့လူ ခြေ ခြေကျိုးလက်ကျိုးတဲ့လူခြေခွင် လက်ခွင်တဲ့ပုဂ္ဂိုလ်တွေဟာရှင်းဘဝကမကောင်းမှုပြုခဲ့တဲ့အတွက်အခုမှောင်တဲ့ရောက်နေတယ်လို့ဟောတယ်ဗျာတဲ့ တပည့်တော် girlfriend လည်းဒီထဲမှာပါတယ်တဲ့တရားအထုတ်တာတဲ့သူကခြီခွင်းနေပါတယ်တဲ့အဲ့တော့အဲ့ဒါလိုပုံကုမျိုးပါမှန်းသိရင်ဒီလိုစကားထဲ့သုံးမှုမကောင်းပါဘူးဖျားတဲ့လာတိုင်တယ်ယထာလမ်းမောင်နေတော့ယထာတဲ့ကြိတ်သွားတော့ဘောဟုတ်ဘူးလား အေးတဲ့တဲ့ကြိတ်သွားတာအဲ့တော့ဘုံကြီးကပြောတယ်တကားလို့အဲ့ဒီဘုံကြီးကအဲ့ဒီအမျိုးသမီးလေးဒီထဲပါမှန်းလဲ तू မသိဘူးပြီးတော့ तू ကဖယားဟောတဲ့အတိုင်းတရားကိုကြက်လာတာလို့ကြက်လာတဲ့အတိုင်းအဲ့ဒီစကလုံးတိုင်း तू ကဟောတာဘသူရဲ့ရည်ရွယ်တာမဟုတ်ဘူးလို့အဲ့ဒါလို့ဟောလို့အဲ့လိုပါတာပါလို့ ဒါကတော့လေဘုရားဟောဆိုတော့ဘုရားဟောတဲ့အတိုင်းဟောရတာပဲတကားလို့ပြီးတော့ဒါတွေကလည်းသဘာဝမဟုတ်လားလို့အထူးလည်းပဲဒါစိတ်နှလုံးသွင်းเสียမလိုပါဘူးလို့ဘုန်းကြီးကဖြေပြောရတယ်ဒါပေမဲ့ကြေပုံတော့မပေါ်ဒီကောင်နောက်10ရက်တရားစခန်း4ရက်နဲ့2ရက်လုံးထွက်သွားကြတယ်ယထာအကျိတ်ခံလာတာမဟုတ်လား မြတ်စွာဘုရားတရားကအဲ့လိုသဘာဝတွေဟောတော့သဘာဝတရားနဲ့ကြိုက်တော့အဲ့ဒါလိုပဲထိတာညှိတာရှိတာပေါ့အဲ့တော့ကိုကပြင်ပေးုံပဲမဟုတ်လားသူကနားမလဲလို့ပါယောနိသောမနတိကာရထားလိုက်ရင်ရတာပဲသင်တဲ့အောင်နှလုံးသွင်းခြင်းအစဉ်ပြေအောင်နှလုံးသွင်းခြင်းကုသိုလ်ဖြစ်အောင်နှလုံးသွင်းခြင်းဆိုတာယောနိသောမနတိကာရ အဲသူကဩဟုတ်တာပေါ့လေသူကဗုဒ္ဓတရားဟောတာဆိုတော့တရားထဲမှာပါတဲ့အတိုင်းသူဟောရတာပဲဘသူဘေဝါရဲ့ရည်ရွယ်ပြီးဟောတာမဟုတ်ပေဘူးဒါတရားပဲအဲ့လိုနှလုံးသွင်းလိုက်ရင်တော့မပြေပြောင်းနိုင်ဘူးလားပြေပြောင်းနိုင်ပါတယ်အဲအဲ့ဒါမဟုတ်ဘဲနဲ့သူကတမျိုးအဓိပ္ပာယ်ကောက်ပြီးတော့အစွဲကြီးစွဲတော့ ၄ရက်နဲ့ပြန်ရတော့သူ့အကျိုးရောက်တာပေါ့ဟုတ်ဘူးလားသူရောသူမျိုးသမီးရောအကျိုးရောက်တယ်အဲ့ဒီနောက်မှပဲဘုန်းကြီးလည်းတွေ့လိုက်ပါတယ်မိန်းကလေးသူကခြေလေးခွင်လို့ကြည့်ဆိုလောက်အောင်တော့မဟုတ်ပါဘူးသိတာအောင်တော့ခွင်တယ်အဲဒီလိုလဲရှိတယ်ဒါကြောင့်ဘုန်းကြီးကလည်းအခုဘုရားဟောတဲ့အတိုင်းခေါ်တာနော်ယထာလမောနေလို့နင်းမရင်တော့ ဩငါယထာလမ်းပေါ်သွားနေမိတကူလို့နှလုံးသွင်းဟုတ်ဘူးလားနှလုံးသွင်းမြတ်စွာဘုရားကဖြစ်တတ်တဲ့သဘာဝတွေဖြစ်နေတဲ့သဘာဝတွေပဲဟောတာအဲ့သဘာဝတွေဟောတဲ့အတွက်ပဲထေရမြတ်စွာဘုရားရဲ့တရားတရားတော်တွေကမှန်ကန်နေတာဒီတော့အဲ့ဒါလို့လူလုံးမလားသူလုံးမလားလူနဲ့သူနဲ့မတူတာ စင်စင်ရဲရဲမွမွတေတေဘဝရနေတာဟာအဲ့ဒါအမှောင်တဲ့နေရတာတဲ့ဒီဘဝမှာအမှောင်တဲ့နေရတော့လည်းပဲဒီလိုဖြစ်ရတာဖြင့်ရှေးရှေးဘဝကမကောင်းမှုအကုသိုလ်ဒုစရိုက်ပြုခဲ့မိလို့ဖြစ်ရတာပဲလို့နားမလဲရင်တော့ဒီဘဝမှာလည်းသူဒုစရိုက်ဆက်ပြီးပြုမိအောင်မှာပဲ မဟုတ်ဘူးလားအဲပြုတ်မိပြီဆိုလို့ရှိရင်တော့နောက်ဘဝလည်းဒီချွေအခြေအနေမျိုးပဲရမှာပေါ့ဟုတ်လားအဲ့ဒီတော့ဘယ်ထဲနေပြီးပယ်သွားဟုတ်လားအဲ့ဒီတော့အမောင်တဲ့ရောက်နေပြီဆိုရင်ကိုဘာကြောင့်အမောင်တဲ့ရောက်တယ်ဆိုတာဆင်ញင်စဉ်းစားရမယ် တခြားတခြားပုဂ္ဂိုလ်တွေအလင်းနဲ့ဘာကြောင့်ရောက်နေတယ်ဆိုတာဆင်ញင်စဉ်းစားရမယ်ပြီးတော့မြတ်စွာဘုရားတရားတော်တွေနာကြားရမယ်သူတော်ကောင်းတွေမိဝဲစိကရမယ်မိကောင်းဆွေကောင်းရှိရမယ်ဆရာကောင်းသမားကောင်းကပ်မိအောင်စိကပ်မိအောင်ကပ်မိရမယ်အဲ့ဒါလို့ဆိုရင်မိကောင်းဆွေကောင်းကအကြံကောင်းဉာဏ်ကောင်းပေးလို့ဒုစရိုက်ပြုလို့အမောင်နဲ့ရောက်တာသူစရိုက်ပြုရ အမောင်နဲ့မရောက်ဘူးအလင်းနဲ့ရောက်တယ်ဒါကြောင့်သူစရိုက်တွေပြုပါမိကောင်းဆွေကောင်းအကြံဉာဏ်ပေးတာရရှိရင်ကိုယ်လည်းသဘောပေါက်လာတဲ့အခါကျတော့ကောင်းမှုသူစရိုက်ကုသိုလ်သူစရိုက်တွေပဲပြပြုမယ်ပေါ့နောက်ဆရာကောင်းဓမ္မကောင်းကပ်မိပြန်တဲ့အခါကျတော့လည်းပဲဆရာကောင်းဓမ္မကောင်းကကိုရဲ့အလိုကြိုက်မလိုက်ဖဲနဲ့ကိုကောင်းကျိုးချမ်းသာကိုမကောင်းတာတားမြစ်ပြီးကောင်းတာ ညွန်ကြားတယ်ဆိုလို့ရှိရင်ဒုစရိုက်မပြုတ်နဲ့သူစရိုက်ပဲပြုတ်ဒုစရိုက်ပြုတ်ရင်ဒီလိုအခြေအနေမလှတဲ့ဘဝရရတယ်သူစရိုက်ပြုတ်လို့ရှိရင်အခြေအနေလှတဲ့ဘဝရတယ်လို့ဆရာကောင်းတမကောင်းကပေးတဲ့ဩဝါဒကိုကိုကလိုက်နာမိလို့ရှိရင်ကိုသဘောပေါက်တော့ဒုစရိုက်ရှောင်ပြီးသူစရိုက်မပြုတ်နိုင်ဘူးလား အပြုတ်ပြီဆိုလို့ရှိရင်တော့လာမဲ့ဘဝသူပဲရောက်အလင်းနဲ့ရောက်မှာပေါ့ဟုတ်ကဲ့လားအဲ့တော့မိကောင်းဆွေကောင်းဆရာကောင်းသမားကောင်းမလို့ဘူးလားမလိုပါဘူးဗျာရှင်အနန္ဒကတကြိမ်ကမြတ်စွာဘုရားလျှောက်တယ်မြတ်စွာဘုရားတဲ့မိကောင်းဆွေကောင်းရှိတဲ့ပုဂ္ဂိုလ်များဟာတရားသိဖို့ရာအတွက်ယာနှုံး90ပြည့်စုံသွားပါတယ်ဗျာလို့လျှောက်တယ်တဝက် ပြည့်စုံတယ်လို့ရှောက်တယ်။ဒါမြတ်စွာဘုရားကအာနန္ဒာသင်မှားတယ်တဲ့။ဘာကြောင့်လဲဆိုတော့မိကောင်းဆွေကောင်းရှိတဲ့ပုဂ္ဂိုလ်ဟာတရားသိရေးအတွက်ယာနှုံး90တဝက်သာပြည့်စုံတာမဟုတ်ဘူးတဲ့။ယာနှုံးပြည့်ပြည့်စုံတယ်တဲ့။ယာနှုံးပြည့်ပြည့်စုံတယ်တဲ့။အဲ့ဒါလိုမြတ်စွာဘုရားမိန့်ကြတယ်ဟုတ်ကောမဟုတ်ဘူး ဟုတ်တယ်ဒါကဆရာကောင်းတမကောင်းဆိုတာကလည်းပဲကိုယ့်ကိုလိမ္မာရင်ကျအောင်သွန်တဲ့ဆုံးမမှာဒုစရိုက်ဒုစရိုက်ကွဲပြားအောင်သွန်တဲ့ဆုံးမတဲ့ဆရာမကောင်းတာတွေမြစ်တာပြီးတော့ကောင်းတာတွေညွန်ကြားဆုံးမတဲ့ဆရာကိုယ်အလိုမလိုက်တဲ့ဆရာအဲ့ဒီဆရာမျိုးမှပေါ့ဟုတ်ကဲ့လားဒီလိုမဟုတ်ဘဲနဲ့ တပည့်နဲ့အစင်မပြေမှာဆိုလို့တပည့်ညိုညင်မှာဆိုလို့တပည့်အလိုလိုက်ပြီးပြောဆိုသွန်သင်ဆုံးမနေတယ်ဆိုလို့ရှိရင်အဲ့ဒီဆရာကမကောင်းတာကို တားမြစ်ပါမလားမတားမြစ်တော့မကောင်းတာမလုံးမိပဲဘူးလားအဲလုံးမိပြီဆိုလို့ရှိရင်ဘယ်ရောက်အောင်မလို့မောင်းနဲ့ရောက်မှာပဲအဲ့ဒါကြောင့်ဆရာကဘယ်လိုဆရာမျိုးစိကရရတယ်လဲဆိုတော့မြတ်စွာဘုရားမိတ်ထားတယ် နေဒီနံဝပောတာရံယံပတ္တိဝိဇဒတိနံနေကရှဝါဒိမေရာဝိတာတိတံပန္တိတံပစေယောကောစီတစုံတယောက်သောပုဂ္ဂိုလ်သည်ဝိဇဒတိနံအပြစ်ကိုညွန်ပြ၍ဆူဆုံးမှတတ်သော ယံအကျင်ဆရာသမားကိုပတ်သက်တွေ့မြင်ရ၏နေကရှဝါဒေမကောင်းမှုကိုတားမြစ်ဖို့ရနှိမ့်နှိမ့်ဆက်ဆက်ပြောလေရှိသောတာဒိဋ္ဌံထိုသို့သဘောရှိသောမေတာဝင်ပညာရှိကိုနိတိနံဝပဝတ္တာရံ ရွှေအိုးကိုလက်ညှိုးထိုးပြတော်သူကဲ့သို့ပဇေစိကရာဤကိုယ့်ရဲ့ချူရင်းချက်ကိုယ့်ရဲ့လိုအပ်ချက်ကိုယ့်ရဲ့အပြစ်ကိုမထောက်မညာပဲတဲ့တဲ့ထိုးပြီးတော့ညွန်ကြားပြတာဆိုဆုံးမတဲ့ဆရာသမားအဲ့ဒါရွှေအိုးလက်ညှိုးထိုးပြတဲ့ပုဂ္ဂိုလ်ပဲတဲ့ အဲ့ဒီပုဂ္ဂိုလ်လိုစိကရတယ်တာဒိတံထိုကဲ့သို့သောပညာရှိသူတော်ကောင်းကိုပဇေစိကရာဤအဲ့ဒါလိုစိကတော့တာဒိတံပဇမာနတသေယောဟောတိနပါပိယောဓာဒိတံထိုကဲ့သို့အပြစ်ကိုပြ၍ ကရုဏာမေတ္တာကရုဏာရှေ့သွားရှရှေ့သွားဖြစ်ပြီးတော့အပြစ်ပြ၍ဆိုဆုံးမတတ်သောပညာရှိပုဂ္ဂိုလ်ကိုဗဇမာနတမိဝဲစိကတော်သူအားသေရောမြင့်မြတ်သည်ဟောတိဖြစ်ဤပါပိယောယုံညာနေနာဟောတိမဖြစ်တဲ့သဘောပေါက်လားကိုယ်အလိုမလိုက်ဖဲနဲ့ကိုယ့်ရဲ့ချွေရင်းချက် လိုအပ်ချက်အပြစ်ကိုလက်ညှိုးထိုးပြပြီးတော့ကြာကြာနာနာမေတ္တာကရုဏာစိတ်ရှိသွားရှိပြီးတော့လက်ညှိုးထိုးဆူဆုံးမာတဲ့ဆရာမျိုးဟာရွှေအိုးကိုလက်ညှိုးထိုးပြတဲ့သူနဲ့တူရဲအဲ့ဒီပုဂ္ဂိုလ်မျိုးစိကပ်ပါတဲ့ဒီပုဂ္ဂိုလ်မျိုးစိကပ်လို့ရှိရင်ကိုယ့်အတွက်အကျိုးများမှာကြီးပဲတဲ့ဘယ်တော့မှအကျိုးမရောက်ဘူးတဲ့ဟုတ်ပါမလား မေတ္တာကရုဏာရှေးရှုကားဖြင့်နာနာကျင်ခြင်းအပြစ်မြင်တိုင်းသွန်သင်တယုပန္တိမျိုးကိုရွှေအိုးညွန်ကြသူအလားသို့ဝတ်တော်စီကဆက်ဆံတများများအကျိုးတွေဟုတ်ပါမလားဟုတ်တယ်နော်အလိုလိုက်အကြိုက်ဆောင်နေတဲ့ဆရာဆိုလို့ရှိရင် ကိုမကောင်းမှုလုပ်မှဆိုလဲတားမြစ်ပါမလားတားမြစ်ပါဘူးအဲအဲ့လိုဆိုရင်မကောင်းမှုမလုပ်ဖြစ်ဘူးလားဖြစ်ပါရဲ့ဗျာမြောက်တော်ပေးသေးတယ်ဆိုရင်တော့ပူဆိုးတော့ဗောခေါ့ဘူးလားဂိုင်းဆိုမေတ္တာကရုဏာမေတ္တာကရုဏာရှေးရှုကားဖြင့်ရှေးရှုကားဖြင့်နာနာကျင်ခြင်းနာနာကျင်ခြင်းအပြည့်မြင်တိုင်း သွန်သင်တယုသွန်သင်တယုဝန္တိန်မျိုးကိုဝန္တိန်မျိုးကိုရွှေအိုးညွန်ကြရွှေအိုးညွန်ကြသူအလားသို့သူအလားသို့ဝတ်တော်စီကဝတ်တော်စီကဆက်ဆန္ဒဆက်ဆန္ဒမြတ်မြတ်အကျိုးတွေမြတ်မြတ်အကျိုးတွေမေတ္တာကရုဏာမေတ္တာ ရှေရှုကားဖြင့်ရှေရှုကားဖြင့်နာနာကျင်ခြင်းနာနာကျင်ခြင်းအပြည့်မြင်တိုင်းအပြည့်မြင်တိုင်းသွန်သင်တယုသွန်သင်တယုဝန္တိမျိုးကိုရွှေအိုးညွန်ကြရွှေအိုးညွန်ကြသူအလားသူသူအလားသူဝတ်တော်စီကား ဆက်ဆံတဆက်ဆံတမြတ်မြတ်အကျိုးတွေမြတ်မြတ်အကျိုးတွေမေတ္တာကရုဏာမေတ္တာကရုဏာရှေးရှုကားဖြင့်ရှေးရှုကားဖြင့်နာနာခြင်းခြင်းနာနာခြင်းခြင်းအပြည့်မြင်တိုင်းအပြည့်မြင်တိုင်းသွန်သင်တယုသွန်သင်တယုပန္ဒိမျိုးကို ရွှေအိုးညွန်ကြရွှေအိုးညွန်ကြသူအလားသူသူအလားသူဝတ်တော်စီကဝတ်တော်စီကဆက်ဆံတဆက်ဆံတမြတ်မြတ်အကျိုးတွေမြတ်မြတ်အကျိုးတွေမြတ်စွာဘုရားသဘာဝကြကြညွန်ကြထားတာဘုန်းကြီးတောင်မှဘုန်းကြီးတို့ပြိဿကိုရွှေအိုးလက်ညှိုးထိုးပြမိခဲ့တယ်နဲ့တူတယ်နော် ရပြမိရဲ့လားဘယ်တော့ကမနေ့ကလားဘယ်တော့ကဒီနေ့ပေါ့အဒိဏဒါနဆိုမှားတယ်အဲ့လိုမဆိုနဲ့အဒိဏဒါနာမှမှန်တယ်ဒီလိုဆိုလို့လက်ညှိုးမထိုးခဲ့ဘူးလားထိုးခဲ့ပါရဲ့ဗျာအဲ့ဒါရွှေအိုးမဟုတ်ဘူးလား အောင်မေ့သွားပြီဟင်ဒီတော့အဲ့ဒါလို့ဆရာသမားဆရာကောင်းသမားကောင်းစိတ်ကမိမယ်မိကောင်းဆွေကောင်းပေါင်းသင်းမိမယ်ဆိုလို့ရှိရင်မိမိနိုင်နိုင်ကြကြရနေတဲ့ဘဝဟာရှေးရှေးကမကောင်းမှုအကုသိုလ်ဒုစရိုက်ပြုခဲ့မိလို့ရနေတာပဲဒါကြောင့်ဒီဘဝမှာတော့မကောင်းမှုဒုစရိုက်မပြုမိအောင်ရှောင်မှသူစရိုက်ပြုမိ ဒီပဲပြုမိအောင်ငါကြိုးစားမယ်ဆိုတော့စိတ်ထားပြင်လိုက်ပြီဆိုလို့ရှိရင်တော့သူစရိုက်တွေအပြုမများဘူးလားမများပြီဆိုရင်သူရဲ့လာရဂတိကပါဖြစ်မလဲအလင်းနဲ့ပဲပေါ့ဟုတ်ကဲ့လားဒီတော့ဒုစရိုက်နဲ့သူစရိုက်ကလေးပိုးသေးကြအောင်ပြောကြအောင် မပြောသေးခင်ဆောင်ပုတ်တိုင်းပေးမယ်ဆောင်ပုတ်ကိုတတိထားပြီးလိုက်ဆိုအဲ့လိုဆိုရင်ဘုန်းကြီးတို့ပြိတ္တသေချာသွားလိမ့်မယ်ဂိုင်းလိုက်ဆိုတက်သခိုးခြင်းတက်သခိုးခြင်းမာယွင်ကာမမာယွင်ကာမဤသုံးဝဤသုံးဝ မကြကာယကံမကြကာယအဲ့ဒါကိုယ်နဲ့ပြုစီပြုတဲ့မကောင်းမှုဒုစရိုက်၃မျိုးတဲ့တက်သခိုးခြင်းတက်သခိုးခြင်းမာယင်ကာမမာယင်ကာမဤသုံးဝါဤသုံးဝါမကြကာယကံမကြကာယကံသို့ ယဒုစရိုက်၃ပါးဘာတွေလဲတတ္တဝါရဲ့အသက်ကိုတတ်ခြင်းသူတို့ဘာပစ္စည်းမတရားယူခြင်းခိုးခြင်းဆိုတာမတရားယူခြင်းပဲဟုတ်လားအဲတရိယာလို့ပြောရအောင်ခုမကြခင်ကဘုန်းကြီး ထိုင်းကပြန်လာတယ်ထိုင်းမှာအခုလေစိတ်အသေးကြီးသူ့ဝနဘူမိဆိုတာအကျယ်ရွယ်ဘုန်းကြီးတို့လျံကုန်လေစိတ်တဲ့14 5ဆလောက်ကျယ်မှာပေါ့လေအဲ့ဒီမှာညလေးမြန်နဲ့ရောက်တဲ့ပုဂ္ဂိုလ်အဲ့ဒီညသုံးမနဲ့စောစောတခြားလေးမြန်စီးဖို့တဲကိုဖို့ဖို့နေရာလိုအပ်တော့အဲ့ဒါ Lewis Darwin ဆိုပြီးတော့ နေ room ဆိုပြီး day room ဆိုပြီးတော့လောက်ထားတာရှိတယ်အဲ့ဒါကအဲ့ဒီနေရာမှာခဏတဲနိုင်တယ်ခရီးသည်ဟာကိုစီးခဲ့တဲ့လေရင်ကလေစိတ်ရောက်နောက်လေရင်ကမထွက်သေးဘူး2နာရီ3နာရီ4 5နာရီလောက်စောင့်ရအောင်မယ်ဆိုလို့ရှိရင်ညာလဲညာဖြစ်တော့အိတ်ကလည်းအိတ်အောင်မှဆိုတော့ အဲ့ဒီမှာတဲနိုင်တယ်တဲဖို့အချိန်က6နာရီတဲ့အလွန်ဆုံး6နာရီ6နာရီကကြော်ရင်တော့ပူပြီးပေးရအဲ့ဒီ6နာရီကိုဘလောက်ပေးရမလဲဆိုတော့အမေရိကန်ဒေါ်လာ60တဲ့အဲ့6နာရီတဲကအမေရိကန်ဒေါ်လာ60 အခုတဒေါ်လာမှဘုန်းကြီးတို့ကြက်နဲ့အပြင်ဈေးနဲ့ဆိုလို့ရှိရင်ပေါက်နေတာကတဒေါ်လာ1300လောက်ပေါက်နေတာမလားအဲတော့60ဆိုလို့ရှိရင်ဘယ်လောက်လောက်ရှိမလဲ9000ဟုတ်ကဲ့လားကြော်ကြော်ပဲအဲ့ဒါ6နာရီတည်းရအဲ့ဒီ6နာရီကနေပြီးတော့ တနာရီပိုးတဲမယ်နှစ်နာရီပိုးတဲမယ်ဆိုလို့ရှိရင်နောက်ထပ်40ပိုးပေးအောင်မယ်တဲ့အဲ့ဒါလဲ9000ကျော်ကျော်လောက်ဖြစ်မှာပေါ့မဟုတ်ဘူးလားအဲ့ဒါကိုထိုင်းကဘုန်းကြီးတို့တပည့်ယောဂီမလေးတယောက်ကဘယ်နဲ့ပြောလဲဆိုတော့အဒိဏဒါနအဒိဏဒါနတဲ့အဲ့လိုပြောတယ်ဘာပြောတာ မတန်ဘူးတဲ့မတရားယူထားတာတဲ့မတန်ဘူးမတရားယူထားတာတဲ့အဒိဏာဒါနဆိုတာအဲ့ဒါလည်းပါတာပဲဟုတ်ကဲ့လားမတရားယူထားတဲ့ပြီးတော့အမျက်ကြီးစားတဲ့ဆိုလဲအဒိဏာဒါနသူလဲကာယဒုစရိုက်ပဲဟုတ်ကဲ့လားတတဝရဲ့အသက်သချင်းသူတော်ဘာပစ္စည်းမတရားယူခြင်း ကာမဂုဏ်တို့မှာတရားမဝင်မှောက်မှောက်မှားမှားကျင့်ခြင်းဒီသုံးပါးဟာကာယဒုစရိုက်သုံးပါးဟုတ်ကဲ့လားပါဠိဆိုဘုန်းကြီးတို့ပြိဿကသိတယ်တတ္တဝရဲ့သေတချင်းပါဏာတိပါဒအာဒိဏဒါနသူရပပစ္စည်းမတရားယူခြင်းကာမေတုမိစ္ဆာစာရကာမဂုဏ်တို့၌မောက်မောက်မာမာကျင့်ရင်ဟုတ်တယ်မဟုတ်လား အဲ့ဒါကောင်းသလားမကောင်းဘူးလားမကောင်းပါဘူးဗျာဒုစရိုက်လားသူစရိုက်လားသူစရိုက်ပါဗျာအဲဒုစရိုက်ဆိုတာလောကမှာအပြစ်ရှိတဲ့အလုတ်မှန်သမျှဒုစရိုက်ကြီးပဲသူစရိုက်ဆိုတာအပြစ်ကင်းတဲ့အလုတ်မှန်သမျှသူစရိုက်ကြီးပဲအဲ့တော့ဒီသုံးခုဟာအပြစ်မကင်းဘူးဆိုတာမသေးကြဘူးလားမသေးပါဘူးဗျာဟဲ့အပြစ်မကင်းဘူးဆိုတာတူးဦးထိခိုက်တာပဲ လူထိခိုက်မရင်ပြစ်မကင်းမှုပဲဒါကြောင့်မလို့သူတို့ကိုဒုစရိုက်မကောင်းမှုဒီမကောင်းမှုဒုစရိုက်ပြုရင်မကောင်းညိုးဆိုးကြရမယ်ဘာကြောင့်လဲဆိုတော့တရက်ပင်ဆိုင်ရင်ပိန်နေသည့်စားရမှာကိုဟမ်အဲ့တရက်သည့်စားမှာပေါ့မဟုတ်လားအဲ့တော့ မကောင်းမှုဒုစရိုက်လုပ်ရဲ့အကျိုးကမကောင်းညုပ်ပဲရမှာပေါ့ကောင်းညုပ်ပဲရမလဲကောင်းမှုဒုစရိုက်လုပ်မှကောင်းညုပ်ရတာဟုတ်ကဲ့ကောင်းမှုသူစရိုက်လုပ်မှကောင်းညုပ်ရအဲ့ဒါဝစီဒုစရိုက်သုံးပါးပါတယ်ပါလိမ့်သတ္တဝါရဲ့အသက်တခြင်းသူတစ်ပါးပစ္စည်းမတရားယူခြင်းကာမဂုဏ်တို့၌မာမာရည်ရည်ကြည်ကြည်ဟုတ်ကလား ဆောင်ပုတ်ဆိုစမ်းမှာဟုတ်ပြီလားဒီတော့တခါနှုတ်နဲ့ပြောတဲ့မကောင်းမှုက၄မျိုးတဲ့နှုတ်နဲ့ပြောတဲ့မကောင်းမှုက၄မျိုးတဲ့ဝစီဒုစရိုက်ဟုတ်ကဲ့လား ဂိုင်းလိုက်ဆိုမူသာဂုံတိုက်မူသာဂုံတိုက်ရိုင်းမိုက်ကြမ်းညစ်ရိုင်းမိုက်ကြမ်းညစ်အနှစ်မပါအနှစ်မပါပြောဆိုတာပြောဆိုတာလေးပြာဝစီခံလေးပြာဝစီခံမူသာဂုံတိုက်မူသာဂုံတိုက်ရိုင်းမိုက်ကြမ်းညစ်ရိုင်းမိုက်ကြမ်းညစ်အနှစ်မပါအ ပြောဆိုတာပြောဆိုတာလေးပြဝစီကံလေးပြ ဇေဒုစရိုက်၄ပါးဘာတွေပါလိမ့်မနော်အဲဘုရားဝါဒဆိုပြီးသွားရောဘုန်းကြီးဆောင်ဘုတ်ထဲတော့ပိတုနာတွေဖရုတာတွေသံဖပလာပါတွေမပါပါဘူး လိမ်ပြောခြင်းဂုံချောခြင်းကျန်နိုင်စကားရိုင်းဆိုင်စကားပြောခြင်းအကျိုးမရှိအနှစ်မရှိတဲ့စကားပြောခြင်းဟုတ်ကဲ့လား၄ပါးဘာတွေပါလိမ့်မလို့ အဲ့ဒီစကားတွေဟာစကားကောင်းနေလားစကားဆိုးတွေလားစကားဆိုးတွေပါဗျာဘာကြောင့်စကားဆိုးလို့ခေါ်နိုင်တယ်လဲအပြစ်ရှိလို့မဟုတ်ဘူးလားအပြစ်ရှိလို့ဒီစကားတွေကြောင့်တူကိုထိခိုက်နေတာဈေးနိုင်လို့ဒါကြောင့်သူတို့ဟာစကားဆိုစကားဆိုဆိုတော့သူစရိုက်လားဒုစရိုက်လားဒုစရိုက်ပါဗျာဒုစရိုက် မုဒ္ဒဝါဒလိမ်ပြောခြင်းပိတုဏဝါစာဂုံချောခြင်းပရုဒ္ဒဝါစာကြံတန်ရိုင်းဆိုင်ညဉ့်ညံသောစကားကိုပြောဆိုခြင်းတမ္ဖပလာပအကျိုးမရှိအနှစ်မရှိတဲ့စကားပြောဆိုခြင်းဟုတ်ကဲ့လားအဲ့ဒါဘာလဲဒုစရိုက်လားသူစရိုက်လားဒုစရိုက်ပါဗျာဒုစရိုက်ဆိုရင်ရှောင်ရမှာလားပြောရမှာလား အာလုံးတ attva တွေလိမ်ညာလှည့်ပြားရှောင်ရှားကြပါစေကောက်ကျစ်စင်လဲရှောင်လွယ်ကြပါစေဂုံချောစကားရှောင်ရှားကြပါစေကျမ်းတန်စကားရှောင်ရှားကြပါစေပြီးတော့ နင်းမဲ့စကားရှောင်ရှားကြပါစေအကျိုးမဲ့စကားရှောင်ရှားကြပါစေဘုံမှန်ချိုးရှိအနှစ်ပြည့်၍ပြရပါစာချိုးသာစကားမေတ္တာထားပြောကြားကြပါစေဟုတ်မှန်ဆိုတဲ့ကမဟုတ်တာပြောသေးလား ကျိုးရှိဆိုရကြတဲ့အကျိုးမရှိအနှစ်မပါတဲ့စကားပြောသေးလားပြောပါဗျာဟုတ်မှန်ကျိုးရှိအနှစ်ပြည့်၍ပိယဝါစာဆိုတာချစ်ဖွယ်သောစကားချစ်ဖွယ်သောစကားဆိုတော့ချိုတာတဲ့စကားအကျိုးလိုလားတဲ့စကားပေါ့ဟုတ်ကဲ့လားအဲ့တော့ကြမ်းတမ်းရိုင်းဆိုင်တဲ့စကားပြောသေးလားမပြောဘူး ခုံမှန်ကြိုးရှိအနှစ်ပြည့်၍ပြရဝါစာချိုသာစကားမေတ္တာထားပြောကြကြပါစေဒီတော့အဲ့ဒီမေတ္တာပွားတာကဝစီတုစရိုက်ရှောင်ရှားပြီးတော့ဝစီတုစရိုက်ပဲပြောကြနိုင်ကြပါစေလို့ပွားတာမဟုတ်လားဟုတ်ကဲ့လား gain ပွားသားမှာ အာလုံးသတ္တဝါတွေအာလုံးသတ္တဝါ လိန်ညာလှည့်ပြားရှောင်ရှားကြပါစေကောက်ကျစ်စင်လဲရှောင်လဲကြပါစေဆိုတော့မုသာဝါဒဒုစရိုက်ရှောင်ကြပါဒါပြောရမဟုတ်လားဉာဏ်စကားရှောင်ရှားကြပါစေကျိမ်းမောင်းစကားရှောင်ရှားကြပါစေရန်လူစကားရှောင်ရှားကြပါစေဆိုတာကပရုသဝါစာဒုစရိုက်ရှောင်ကြပါ ဂုံချောစကားရှောင်ရှားကြပါစေဆိုတာကပိတုဏဝါစာဒုစရိုက်ရှောင်ရှားကြပါအကျိုးကျိုးမဲ့စကားရှောင်ရှားကြပါစေအနှစ်မဲ့စကားရှောင်ရှားကြပါစေဆိုတာကတမ္ဖပလာပဒုစရိုက်တရားရှောင်ရှားကြပါစေဒါမဟုတ်လားအဲ့ဒီဒုစရိုက်တွေရှောင်ပြီးတော့ဟုတ်မှန် ဘုဒ္ဓဝါဒရှောင်းရင်အမှန်ပဲပြောမယ်ကျိုးရှိအနှစ်ပြည့်၍အကျိုးမရှိအနှစ်မရှိတဲ့စကားမမပြောဘူးရှောင်းမယ်အကျိုးရှိအနှစ်ပြည့်တဲ့စကားရှောင်းမယ်ပိယဝါစာရိုင်းဆိုင်ကြမ်းတမ်းရန်လိုစကားမပြောဘူးချစ်ဖွယ်ချိုးသားတဲ့စကားပဲပြောပါဟုတ်တယ်မလားအဲ့ဒါလို့ဆိုလို့ရှိရင်တတ္တဝါတွေမချမ်းသာပြီဘူးလား ဟုံမန်ကျိုးရှိအနှစ်ပြည့်၍ပိယဝါစာချိုသာစကားမေတ္တာထားပြောကြားကြပါစေဟုတ်ကဲ့လားအဲ့တော့ဒီမေတ္တာပွားတာကဒုစရိုက်တရားရှောင်ရှားပြီးသူစရိုက်တရားပွားများကြပါစေပြောကြကြပါစေဒီလိုမဟုတ်လား အရင်ကတော့မေတ္တာပွားတာနေတယ်ဘာမှတော့သိမှာမဟုတ်ဘူးเนาะအခုတော့သိပြီလားသိပါပြီပါတယ်တော့ပါတယ်တော့ဒုစရိုက်ရှောင်ပြီးတော့သူစရိုက်ပွားကြပါဒါပြောတာမဟုတ်လားထို့အတူပဲကာယဒုစရိုက်သုံးပါးရှောင်ပြီးတော့ကာယသူစရိုက်သုံးပါးပွားကြပါဆိုတာလဲအထက်ကဆောင်ဖို့ထဲပါပြီးပြီပေါ့ ဟုတ်တယ်မဟုတ်လားအာလုံးတတ္တဝါတွေဒေါသမမာနာကင်းကြပါစေရံမှုလိုခြင်းကင်းကြပါစေနှိမ့်ဆက်လိုခြင်းကင်းကြပါစေတတ်ဖြတ်လိုခြင်းကင်းကြပါစေရံညိုသူခြင်းကင်းကြပါစေအဲ့ဒါအာလုံးကပါဏာတိပါဒတဲ့မပါဝင်ဘူးလား ပါဝင်သွားတယ်ရံမျိုးသူချင်းကင်းကြပါစေမနာလိုချင်းကင်းကြပါစေပြီးတော့ပါတယ်တော့အဲစိတ်ထားဖြူဖြူစင်ထားပြီးတော့ချစ်ချစ်ခင်ခင်မေတ္တာဝင်ပြီဆိုရင်တော့တတ်ဖြတ်မှုကိုလုပ်အောင်မလားလုပ်ပါ ရန်လိုပူရောရှိအောင်မလားရှိပါဘူးဗျာသူတို့ဘာပစ္စည်းကိုခိုးအောင်မလားခိုးပါဘူးဗျာသူတို့ဘာသာမယပြစ်မှားအောင်မလားပြစ်မှားပါဘူးဗျာအဲအဲ့ဒီဒုစရိုက်တွေရှောင်ပြီးသူစရိုက်တွေပွားပါဟုတ်ကဲ့လားအခုကာယဒုစရိုက်ပဲနှစ်ပါးပါတွေပါလိမ့်မလဲ မယ်ဆောင်ဖို့ဆိုခိုင်းတာမဟုတ်ပါဘူးလေဘယ်နှပါးရှိတယ်လဲမေးတာဘယ်နှပါးရှိတယ်ပြောမို့ဘာတွေပါလဲဘာတွေလဲသတ္တဝါရဲ့အသက်သခြင်းပြီးတော့သူဘပစ္စည်းမတရားယူခြင်းပြီးတော့မာရင်စွာကျင်ခြင်းဟုတ်ကဲ့လား ဝစီဒုစရိုက်၄ပါးကဟောပါတယ်တော့ဟုတ်ပြီလားမုသာဝါဒပိတုဏဝါစာဖရုဒဝါစာတမ္ဖပလာပဟုတ်ကဲ့လား gain ပါကြမေတော့ မနောဒုစရိုက်၃ပါးဟုတ်ကဲ့လားအဲ့ဒါကိုဘုန်းကြီးကမပြောပါဘူးမေတ္တာပွားတာပဲပြန်ကြည့်ပါဦးအာလုံးတတ္တဝါတွေသူပစ္စည်းကိုရယူလိုခြင်းကင်းကြပါစေသူတစ်ပါးကိုပျက်စီးလိုခြင်းကင်းကြပါစေ အယူမှားကိုဆွဲယူလိုခြင်းကင်းကြပါစေယူမှားကင်းကြလောဘကိုသိမ့်ဒေါသထိတ်အေးငြိမ်းကြပါစေအဲ့တော့မနောတုဇယသုံးပါးပါတယ်တော့သူတစ်ပါးပစ္စည်းကိုမိမိပစ္စည်းဖြစ်အောင်ရလိုတဲ့စိတ်အဲ့ဒါမနောတုဇယရဲ့ သူတို့မပစ္စည်းကိုသဘောကျနှစ်သက်ယုံလေးကတော့ဒါလောဘသက်သက်ပဲသူ့မနောတုစီရိုက်မခေါ်ဘူးလောဘမပယ်နိုင်သေးတဲ့ပုဂ္ဂိုလ်မှမြတ်ဒါလေးကတော့သဘာဝအရာဖြစ်တာပဲအဲသူအိမ်လေးကောင်းလိုက်တာနော်အဲသူလက်ကောက်ကလေးကောင်းလိုက်တာအဲသူလဲဆွဲလေးလည်းလှိုက်တာရဲ့အနဲနှတောင်းကလေးကလည်းကောင်းလိုက်တာရဲ့အဲ့ဒါသဘောကြရုံပဲလောဘတော့မဟုတ်ဘူးလား ဟုတ်တယ်ဒါပေမဲ့ငါရရင်ကောင်းမှာပဲဆိုတော့နောက်ဆက်တွဲပါသလားမပါဘူးအဲ့မပါသေးတော့လောဘအဲ့နောက်ဆက်တွဲပါလာရင်အဘိဇာတဲ့မနောတုဇေယိုက်သူနှဆွဲလေးကောင်းလိုက်တာနော်ငါဒီနှဆွဲငါဘယ်လိုရအောင်လုပ်ရပါမလဲဟောရလိုသမှုရှေးရှုကြံစီခြင်း အဲ့ဒါအဘိဇ္ဇာအဲ့ဒီကြရဲ့နော်မနောဒုစရိုက်ဖြစ်သွားပြီဟိုသဘောကြရုံကြတာကတော့လောဘဒါကတော့သဘာဝပဲမပယ်နိုင်သေးရင်ကြတာပေါ့အဲသဘောကြရုံမကပဲနဲ့ရအောင်ဘယ်လိုလုပ်ရပါမလဲလို့ကြံစီစဉ်းစားပြီဆိုရင်တော့မနောဒုစရိုက်ဖြစ်သွားပြီဟုတ်ကဲ့လားအဘိဇ္ဇာခေါ်တယ် gain လိုက်ဆို စိတ်ဖြင့်ကြံတွေးသောစိတ်ဖြင့်ကြံတွေးသောမကောင်းမှုမကောင်းမှုမနောတုစရိုက်သုံးပါးဆိုသည်မှာမနောတုစရိုက်သုံးပါးဆိုသည်မှာအဘိဇ္ဇာအဘိဇ္ဇာသူတစ်ပါးပစ္စည်းကိုသူတစ်ပါးပစ္စည်းကိုရလိုသမှုရလိုသမှုရှေးရှုကြံစီခြင်းရှေးရှုကြံစီခြင်းစိတ်ဖြင့်ကြံတွေးသောစိတ် မကောင်းမှုမနောတုဇယိုက်၃ပါးဆိုသည်မှာသူတော်ဘာပစ္စည်းကိုရလိုသမှုရှေးရှုကြံစီခြင်းအဘိဇာဆိုကြည့်သမှာ ပရိစ္ဆာနောက်တစ်ခါဆက်သွားမယ်သူတစ်ပါးကိုပျက်စီးစေလိုခြင်းသူတစ်ပါးကိုပျက်စီးစေလိုခြင်းဗျာပါဒဗျာပါဒဆို မာယွင်သောအယူဝါဒကိုမာယွင်သောအယူဝါဒကိုယုံကြည်စိတ်ကကိုယ်ွယ်ခြင်းယုံကြည်စိတ်ကကိုယ်ွယ်ခြင်းမိစ္ဆာဒိဋ္ဌိမိစ္ဆာဒိဋ္ဌိမာယွင်သောအယူဝါဒကိုမာယွင်သောအယူဝါဒကိုယုံကြည်စိတ်ကကိုယ်ွယ်ခြင်းယုံကြည်စိတ်ကကိုယ်ွယ်ခြင်းမိစ္ဆာဒိဋ္ဌိမိစ္ဆာဒိဋ္ဌိ အောင်စိတ်ဖြင့်ကြံတွေးမှု ကိုပျက်စီးစေလိုခြင်းဗျာပါဒဆိုတော့ဒါဖြင့်သူတစ်ပါးကိုဖျက်ဆီးလိုခြင်းဆိုရင်တော့မနောဒုစရိုက်ဟုတ်ကလားသူတစ်ပါးကိုပျက်စီးစေလိုတာဟာမနောဒုစရိုက်ဒါဖြင့်သူတစ်ပါးကိုဖျက်ဆီးလိုတယ်ဆိုရင်တော့အတူတူပေါ့ဟုတ်ကလားအဲဖျက်ဆီးလိုတာလည်း မနောဒုစရိုက်ပျက်စီးစေလိုတာလေမနောဒုစရိုက်သူတစ်ပါးကိုရုပ်ဆင်းအင်္ဂါပျက်စီးစေလိုတယ်သူတစ်ပါးကိုစီဝဥစ္စာရောပါစေလိုတယ်သူတစ်ပါးကိုအနာတရဖြစ်စေလိုတယ်သူတစ်ပါးနာမည်ပျက်စေလိုတယ်သူတစ်ပါးဂုံသိက္ခာကျစေလိုတယ်အဲ့ဒါအလုံးဟာပါလေမနောဒုစရိုက်ဟုတ်ကဲ့လား gain လိုက်ဆို သူပစ္စည်းကိုသူပစ္စည်းကိုရလို့တွေးကြရလို့တွေးကြသူပြည့်ရန်ကိုသူပြည့်ရန်ကိုကြံစီစဉ်းစားကြံစီစဉ်းစားအယူမှအယူမှသုံးပါမနောကံသုံးပါမနောကံသူပစ္စည်းကိုသူပစ္စည်းကိုရလို့တွေးကြရလို့တွေးကြသူပြည့်ရန်ကိုသူ ကြံစီစဉ်းစားကြံစီစဉ်းစားအယူမှားအယူမှားသုံးပါမနောကံသုံးပါမနောကံသို့ န်းကြီးတို့မေတ္တာပွားတာတွေကိုအဲ့ဒါပါရဲ့လားဘယ်လိုပါလဲအာလုံးတ attva တွေ ရယူလိုခြင်းကင်းကြပါစေအဘိဇာရှောင်ရှားကြပါဒါပြောရမဟုတ်လားသူအကျိုးကိုဖြည့်ဆည်းလိုခြင်းကင်းကြပါစေဗျာပါရဒုစရိုက်ရှောင်ရှားကြပါဟုတ်တယ်မဟုတ်လားအယူမှားကိုဆွဲယူလိုခြင်းကင်းကြပါစေမိစ္ဆာဒိဋ္ဌိမနောဒုစရိုက်ရှောင်ရှားကြပါဟုတ်တယ်မဟုတ်လား အဲ့ဒီတော့မနောတုစရိုက်ရှောင်ရှားပြီးမနောတုစရိုက်တွေပဲပွားများကြပါလို့ဆိုတော့ယူမှားကင်းညလောဘကိုသိဒေါသထိတ်အေးငြိမ်းကြပါစေအဲ့ဒါနဲ့ပါဆိုင်တော့ယူမှားကင်းညဆိုတာမိစ္ဆာဒိဋ္ဌိမနောတုစရိုက်ရှောင်ကျင်ကြပါ ဗမာဒိဋ္ဌိမနောတုစီယကျင့်သုံးကြပါဒါပြောတာမဟုတ်လားအယူမှားကင်းကြပါစေအယူမှန်ကိုပဲစိကကုဝေကြပါလောဘကိုသိမ့်ဒေါသထိန်လောဘကိုသိမ့်ဆိုတာဘာဘာကိုပြောတာလဲအဲအဘိဇ္ဇာပြောတာဟုတ်လားသူတို့ဘာပစ္စည်း ရလိုအောင်တွေးကြနေတဲ့အဘိဇ္ဇာမရှိကြပဲနဲ့မိမိပါဖြစ်နေတဲ့မတရားလောဘလေးပယ်ရှားလိုက်ကြပါအဲ့လိုပယ်ရှားလိုက်လို့ရှိရင် မနောသူစိရိုက်ဖြစ်သွားပါလိမ့်မယ်တခါဒေါသထိန်ဆိုတာဘာပြောတာအဲပြာပါဒသူတော်ဘာကိုဖြည့်ဆည်းလို့တဲ့ဒေါသစိတ် မထားကြပါနဲ့သူတစ်ပါးကြီးပွားစေလိုတဲ့မေတ္တာစိတ်ပဲထားကြပါဒီသဘောမဟုတ်လားဒါကြောင့်ယူမှားကင်းကြလောဘကိုသိဒေါသထိတ်အငြိမ့်ကြပါစေပြန်ဆိုစမ်းမှာတစ်ခေါက် စရိုက်ပဲနှစ်ပါးလဲကာယဒုစရိုက်ဝစီဒုစရိုက်မနောဒုစရိုက်အဲ့ဒီဒုစရိုက်10ပါးလုံးရှောင်ကျင်းပြီးတော့နေထိုင်ကျင့်သုံးရင်ဘာတွေဖြစ်မလဲသူစရိုက်တွေဖြစ်မယ်ဟုတ်ကဲ့လားသူစရိုက်တွေဖြစ်မယ်ဒီတော့အဲ့ဒါလေးနည်းနည်းရပ်ပြီးတော့ ဟိုမေတ္တာဘာဝနာလေးရှေ့ကဟာလေးနည်းနည်းဆက်ပြောမယ်ရှေ့ကဟာကအလုံးသတ္တဝါတွေဥစ္စာဒနာပြည့်စုံကြပါစေအလူဒါနာပြုနိုင်ကြပါစေဟုတ်တယ်မို့လားအဲ့ဒါကဒါနာသီလဘာဝနာတရားတွေပွားများနိုင်ကြပါစေလို့အောက်တော့လျှောက်အဲ့လိုမေတ္တာပွားသွားတာမဟုတ်လား သမထဘာဝနာ ပွားနိုင်ကြပါစေဝိပဿနာဘာဝနာပွားနိုင်ကြပါစေအဲ့ဒီအတိုင်းသာပွားမယ်ဆိုလို့ရှိရင်တော့နှလုံးစိတ်ဝိုင်းအေးချမ်းကြမှာပါ ကိုယ်စိတ်နှဖျားချမ်းသာကြမှာပါနှလုံးစိတ်ဝိုင်းအေးချမ်းလို့ကိုယ်စိတ်နှဖျားချမ်းသာလို့စိတ်ကောင်းစိတ်မြတ်တွေဖြစ်ပြီဆိုရင်တော့လိုအင်ဆန္ဒမှန်သမျှပြေဝကြမှာပါဒါကြောင့်ပြေဝကြအောင် ပြေဝကြပါစေဒီလိုမဟုတ်လားအဲ့တော့ဘုန်းကြီးတို့ဒီပုဂ္ဂလသုတ်ဒေသနာတရားဟောရင်းနဲ့ပဲဘာရှင်းလင်းတာပါသွားတော့မေတ္တာဘာဝနာရှင်းလင်းတာပါသွားပြီအဲ့တော့မေတ္တာဘာဝနာရဲ့ရည်ရွယ်ချက်သိပြီလားသိပါပြီဗျာဒါပေတဲ့ရည်စရာတစ်ခုဘုန်းကြီးကြုံမယ်လို့ပြောရအောင် ပြောရအောင်မလားတောင်တွင်းကြီးမှာတရားချင်းမြင့်ပြီးတော့အကုန်လုံးပြိဿတ်တွေတောင်တွင်းကြီးပြိဿတ်ကတရားနာပြိဿတ်ကများတယ်ဒီပြိဿတ်ရဲ့၅ဆလောက်ရှိတယ်သူကများတယ်အဲအကုန်လုံးအခုမေတ္တာပွားတာခုပို့ဘုန်းကြီးတို့ပြိဿတ်ပွားသလိုပွားကြတယ်ပွားကြပြီးတော့အဆုံးသတ်ပေါ်လေရေသက်ချပေးလိုက်တယ် နောက်တနေ့မနေ့ကျတော့တခါတယောက်ကအာယုံစွမ်းကရင်နဲ့အာယုံစွမ်းဖုံးပေးပြီးတဲ့အခါကျတော့သူကဆရာတော်တစ်ခုလျှောက်ပြရစေဖရာတဲ့လျှောက်ပေါ်လို့တစ်ခုမကားပါဘူးနှစ်ခုသုံးခုလည်းလျှောက်နိုင်ပါတယ်လို့ဆိုတော့ဘာလျှောက်တယ်လဲဆိုတော့ညကတရားပွဲအပြည့်မှာမေတ္တာပွားကြတာဆရာတော်မေတ္တာပွားတာက အစိုးရဆုံးမနေသလိုဖြစ်နေပါလားတဲ့အဲ့လိုသူကရောက်အစိုးရဆုံးမနေသလိုဖြစ်နေတာပါလားတဲ့ဒါနဲ့ဘုန်းကြီးကပထမတော့ခုနပြောတဲ့ယထာလမ်းနဲ့ယထာလမ်းကိုသွားတာနဲ့ယထာလမ်းကိုနေယထာချိတ်မိတာအဲ့ဒါပြောပြတယ်ပြီးတော့မှဘုန်းကြီးမေတ္တာဘွားကဒုစရိုက်တရားရှောင်ရှားနိုင်ကြပြီး သူစရိုက်တရားတွေရှောင်ရှားနိုင်ကြပါစေသူစရိုက်တရားတွေရှောင်ရှားနိုင်ပြီဒါနသီလဘာဝနာတွေပွားများနိုင်လို့လိုအင်ဆန္ဒပြေဝပြီးချမ်းသာကြပါစေလို့ပွားတာပါလို့ရှင်းပြရတယ်အဲသူကတော့အဲ့လိုယူဆသွားတယ်အဲယူဆသွားတာလည်းခေါဏဘုန်းကြီးပြောလို့မဟုတ်ဘူးလားယထာကတော့သူ့လမ်းနဲ့သူပါတာပဲယထာလမ်းမတက်နေရင်တော့ ကျဲပြီးမှပဲအဲ့ဒါတော့မတတ်နိုင်ဘူးပေါ့အဲဘုန်းကြီးတို့ကကာယဒုစရိုက်တွေရှောင်ပါကာယဒုစရိုက်တွေပွားပါဝစီဒုစရိုက်တွေရှောင်ပါဝစီဒုစရိုက်တွေပွားပါမနောဒုစရိုက်တွေရှောင်ပါမနောဒုစရိုက်တွေပွားပါဒါရမကရေဝုဒါနာသီလဘာဝနာလုပ်ငန်းတွေလည်းစွန့်နိုင်သမျှလုပ်နိုင်ကြပါစေလို့ဆိုတာဟာဒါယထာလမ်းမို့တဲ့တဲ့သွားနေတာမဟုတ်လား အေးအဲ့ဒီပေါ်လာအဲ့လိုနင်းမိတာတော့ဘယ်တတ်နိုင်မလို့မဟုတ်ဘူးလားအဲသူကသူရှောင်ပေါ့ရှောင်ရင်သူသက်သာမှာပေါ့အဲ့ဒီမှာအဲ့ဒီတခါရှင်းပြဘူးဗျာရှင်းပြပြဘူးတဲ့ဒီမေတ္တာဘာဝနာကို gain သက်ဆိုပြန်ဆိုကြအောင်လေသက်သာခိုးခြင်းသက်သာခိုးခြင်းမာယွင်ကာမမာ ဖြစ်သွားဆောင်ဖို့ဆောင်ဖို့ဆိုအဲ့ဒီဟိုအဓိပ္ပာယ်ကိုမဆိုနဲ့နော်အဓိပ္ပာယ်ကသိအောင်လို့လားရှင်းပြလိုက်တာသူပစ္စည်းကိုသူပြည့်ရာကိုပြန်စီစင်လာအယူမှာသုံးပါမတော်ကံပြန်ဆိုပါဦး ဒုစရိုက်ပဲနှစ်ပါးဝစီဒုစရိုက်မနောဒုစရိုက်ဆိုကိုသုံးနှုတ်လေးစိတ်တွေးသုံးသာဤဆေပြာမတ်ပါဒုစရိုက်ကိုသုံးနှုတ်လေးကိုသုံးနှုတ် စိတ်တွေသုံးသာစိတ်တွေသုံးသာဤဆေဗျာဤဆေဗျာမဘာဒုစရိုက် ဒုစရိုက်10ပါးဒုစရိုက်10ပါးရှောင်ကျင်ညာရှောင်ကျင်ညာ10ပါးသူစရိုက်ကံ10ပါးသူစရိုက်ကံဆိုဒုသူ10 ကိုင်အန်အန်နေဦးနေဦးနေဒုစရိုက်10ပါးဒုစရိုက်10ပါးပြုသူများပြုသူများလာရပယ်လေးတံလာရပယ်လေးတံဒုစရိုက်10ပါးဒုစရိုက်10ပါးပြုသူများပြုသူများလာရပယ်လေးတံလာ သူစရိုက်10ပါးသူစရိုက်10ပါးပြုသူများပြုသူများလာရနနိဗ္ဗာန်လာရနနိဗ္ဗာန်သူစရိုက်10ပါးသူစရိုက်10ပါးပြုသူများ